ရှင်လူကာခရင်ခန်းကြီး9အငယ်1မှ30ထိုဒေသနာတော်ကိုယေရှုသည်ပရိသတ်တို့အားအကုန်စင်ဟောတော်မူပြီးမှကပေရနောင်မြို့သို့ကြွဝင်တော်မူ၏ထိုမြို့၌တမှုဤကျွန်တယောက်သည်နာ၍ပေဂန်ဤရှိ၏သူ၏တခင်သည် သူ့ကိုချစ်၍ယေရှု၏တရင်တော်ကိုကြားလျင်ယူဒမျိုးအကြီးကဲတို့ကို အထံတော်သို့စေလွတ်သည်ဖြင့် ကိုတော်ဒီကြွ၍ထိုကျွန်ကို ချမ်းသာပေးတော်မူမည်အကြောင်းတောင်းပန်လေ၏ထိုသူတို့သည်ယေရှုထံတော်သို့ရောက်လျင်ဂျေဇုတော်ကိုခံမြင့်သူသည်ခံထိုက်သောသူဖြစ်ပါ၏သူသည်အကျွန်ုပ်တို့အမျိုးကို နှစ်သက်၍အကျွန်ုပ်တို့အဖို့တရားစရာကိုဆောက်ပါပြီဟု၍ကြက်ကြက်တောင်းပန်ကြ၏ယေရှုသည်သူတို့နှင့်အတူကြွတော်မူ၏တမူးအိမ်နှင့်မနီမဝေးရောက်တော်မူသောအခါ တမှုသည်မိမိအဆွေတို့ကိုစေလွတ်၍သခင်ကိုကိုပင်မန်းစေတော်မမူပါနှင့် အကျွန်ုပ်ဤအိမ်မိုးအောက်သို့ကြောင်းဝင်တော်မူခြင်းကျေးဇူးတော်ကိုအကျွန်ုပ်မခံထိုက်ပါ ထိုသူအကျွန်ုပ်သည်ကိုရော့ထံသို့ရောက်ထိုက်တော်သူမဟုတ်သည်ကို အကျွန်ုပ်ထင်ပါပြီအမိန်တော်တခွန်းရှိလင်အကျွန်ုပ်ဤငယ်သားသည် ချမ်းသာရပါလိမ့်မည် ဥပမာကားအကျွန်ုပ်သည်မင်းအောက်၌ ကျွန်ခံသောသူဖြစ်တော်လဲစစ်သူရဲများကိုအုပ်ဆိုး၍တူးကိုတွားကြည်ဟုဆိုလျင်တွားပါ၏တဦးကိုလာခဲ့ဟုခေါ်လျင်လာပါ၏ကျွန်ကိုလည်းဤအမှုကိုလုပ်တော်ဟုဆိုလျင်လုပ်ပါ၏ဟုတတ်မှုလျှောက်စေ၏ထိုစကားကိုယေရှုသည်ကြားတော်မူလျင်အံ့ဩခြင်းရှိ၍နောက်တော်၌လိုက်သောလူများကိုလှည့်ကြည့်လျက်ငါဆိုဒီကဤမြတ်လောက်သောယုံကြည်ခြင်းကို ဣဒရေလအမျိုး၌ပင်ငါမတွေ့ဘူးသေးဟု မိန်တော်မူ၏တမှုစေလွတ်သောသူတို့သည်အိမ်သို့ ပြန်ရောက်လျှင်အနာရောဂါဆွဲသောကျွန်သည် ကျမ်းမာလျက်ရှိသည်ကိုတွေ့ကြ၏အငယ်၁၁မှ၁၉နေပြန်နေ၌နာဤနာမျိုးသို့ကြွတော်မူ၍တပည့်တော်များနှင့် လူအစုဝေးအပေါင်းတို့သည် နောက်တော်သို့လိုက်ကြ၏မြို့တကားနီးသို့ရောက်သောအခါမုတ်ဆိုးမ၌ တယောက်တီးသောသားအသေးကောင်ကိုတင်းကြိုခြင်းငှာထုတ်သွား၍မြို့သူမြို့သားများတို့သည် လိုက်ကြ၏သခင်ဖျားသည် ထိုမိမကိုမြင်လျင်တနာခြင်းစိတ်တော်ရှိ၍မငိုနှင့်ဟု မိန်တော်မူလျက်အနီးသို့ကြွ၍တလားကိုလက်နှင့်တို့တော်မူသည်ဖြင့်ထမ်းသောသူတို့သည်ရပ်၍နေကြ၏ကိုတော်ကလည်းအချင်းလူလင်ထလော့တင်းအားငါအမိန့်ရှိသည်ဟု မိန်တော်မူလျင် သေသောသူသည်ထိုင်၍စကားပြော၏။ကိုရောဒီလည်းထိုသူကိုမိခင်အားအပ်ပေးတော်မူ၏။လူအပေါင်းတို့သည်ကြောက်ရွံ့ခြင်းသို့ရောက်၍ကြီးစွာသောပရောဖက်သည်ငါတို့တွင်ပေါ်ထွန်းပြီးဖျားသခင်သည်မိမိလူမျိုးကိုအရှိအရှုကြွလာတော်မူပြီးဟု၍ဖျားသခင်၏ဂုဏ်တော်ကိုချီးမွမ်းကြ၏။ထိုသတင်းတော်သည်ယူဒပြည်မှဆ၍ပတ်ဝန်းကျင်အရက်တို့၌အနှံ့ပြားကျော်စောလေ၏ အငယ်18မှ23ယောဟန်ဤတပည့်တို့သည်ထိုအကြောင်းအရာလုံးစုံတို့ကိုမိမိဆရာအားကြားပြောကြ၏ထိုအခါယောဟန်သည်မိမိတပည့်နှစ်ယောက်ကို ခေါ်ပြီးလျှင်ယေရှုထံတော်သို့ဆေလွတ်၍ကိုတော်သည်ကြွလာသောသူမှန်သလောသို့မဟုတ်အခြားသောသူကို မျှော်လင့်ရပါမည်လောဟုမေးလျှောက်စေ၏ထိုသူတို့သည် အထံတော်သို့ရောက်လျင် ကိုယ်တော်သည်ကြွလာသောသူမှန်သလောသို့မဟုတ်အခြားသောသူကိုမျော်လင့်ရပါမည်လောဟု မေးလျှောက်စေခြင်းဟာဗတ္တိဇံဆရာယောဟန်သည်အကျွန်ုပ်တို့ကိုကိုရောထံသို့ဆေလွတ်ပါပြီဟုလျှောက်ကြ၏ထိုအချိန်၌ယေရှုသည် လူများတို့ကို အနာယောဂါဝေဒနာဘေးနတ်ဆိုးဘေးနှင့်ကင်းလွတ်စေတော်မူ၏မျက်စိကန်းသောသူများတို့ကိုလည်းမျက်စိမြင်စေခြင်းဟာယေရှုပြုတော်မူ၏ထိုအခါယေရှုက သင်တို့သည်ကြားရသမျှမြင်ရသမျှတို့ကိုသွား၍ယောဟန်အားကြားလျှောက်ကြလော့။မျက်စိကန်းသောသူတို့သည်မျက်စိမြင်ရကြ၏။ခြေမစွမ်းသောသူတို့သည်လှမ်းသွားရကြ၏။နူနာစွဲသောသူတို့သည်သန့်ရှင်းခြင်းသို့ရောက်ရကြ၏။နားပင်းသောသူတို့သည် နားကြားရကြ၏။သေသောသူတို့သည်ထမြောက်ခြင်းသို့ရောက်ရကြ၏။ဆင်းရဲသားတို့သည်လည်းဝမ်းမြောက်စရာသိတင်းကိုကြားရကြ၏။ငါ့ကြောင့်စိတ်မပျက်သောသူသည် မင်္ဂလာရှိဟုပြန်ပြောတော်မူ၏အငယ်24မှ30ယောဟန်ဆေလွတ်တော်သူတို့သည်တွားကြသည့်နောက်ယေရှုသည်ယောဟန်ကိုအကြောင်းပြု၍ပရိသတ်တို့အားတင်တို့သည်အဘယ်မည်သောအရာကိုကြည့်ရှုခြင်းဟံတောသို့ထွက်သွားကြသနည်းလေလှုပ်သောကျူပင်ကိုကြည့်ရှုခြင်းဟံတော်သလိုသို့မဟုတ်နူးညံ့သောအဝတ်ကိုဝတ်ဆင်သောသူကိုကြည့်ရှုခြင်းဟံတော်သလို တင့်တယ်သောအဝတ်ကိုဝတ်ဆင်၍ကောင်းမွန်စွာ စားသောက်သောသူတို့သည်မင်းအိမ်၌နေတတ်ကြ၏။ပရောဖက်ကိုကြည့်ရှုခြင်းငှါသွားသလော။မှန်ပေ၏။ပရောဖက်ထက်ကြီးမြတ်သောသူလည်းဖြစ်သည်ဟုငါဆို၏။ကျမ်းစာ၌လာသည်ကား၊ကြည့်ရှုလော့။သင်သွားရာလမ်းကိုပညသောငါ၏တမန်ကိုသင့်ရှေ့၌ငါစေလွှတ်၏ဟု ဆိုရာ၌ထိုသူကိုဆိုလိုသတည်း။ငါဆိုသည်ကား၊မိန်းမမွေးသောသူတို့တွင် ဗာဒီဇန်ဆရာယောဟန်ထက်ကြီးမြတ်သောပရောဖက်တယောက်မျှမရှိသို့တော်လည်းဖျားသခင်နိုင်ငံတော်တွင်အငယ်ဆုံးသောသူသည် ထိုသူထက်တာ၍ကြီးမြတ်၏အခွန်ခံသူမှဆ၍လူအပေါင်းတို့သည်ယောဟန်၏စကားကိုကြားနာရလျှင်ဘုရားသခင်ကိုချီးမွမ်း၍ယောဟန်ပေးသောဗတ္တိဇံကိုခံကြ၏ပါရိရှဲနှင့်ကျမ်းတတ်တို့မူကားသူတို့အကျိုးအလို့ငါဘုရားသခင်ကြံစီတော်မူသောကျေးဇူးတော်ကိုပယ်၍ ယောဟန်၏ဗတ္တိဇံကိုမခံဘဲနေကြ၏အငယ်31မှ35ထိုကြောင့်ဤလူမျိုးကို အပေတို့ဥပမာနှင့် ပုံပြရန်အန်ဤအပေသူနှင့်သူသည်ပွဲသပင်၌ထိုင်နေသော သူငယ်ချင်းတို့သည်တယောက်ကိုတယောက်အတန်လွှင့်ကြ၍ငါတို့သည်ตาရစွာတီးမှုတ်တော်လဲတင်တို့သည်မကကြညီးတွားစွာမြည်တမ်းတော်လဲမငိုကြွေးကြဟု ပြောဆိုသော သူငယ်တို့နှင့်ဤလူမျိုးသည်တူလှ၏အကြောင်းမူကားဗတ္တိဇံဆရာယောဟန်သည်မုံကိုမစားစပြည့်ကိုမတောက်ဖဲလာသည်ရှိသောတင်တို့ကဤသူသည်နတ်ဆိုးဆွဲသောသူပါတကားဟုဆိုကြ၏လူသားသည်စားတောက်လျက်လာသည်ရှိသောဤသူသည်စားကျူးသောသူစပြည့်၏တောက်ကျူးသောသူပါတကားအခွန်ခံသောသူနှင့်သိုးသောသူတို့ကို မိတ်ဆွေဖွဲ့သောသူပါတကားဟု ဆိုပြန်ကြ၏ သို့တော်လည်းပညာတရားသည်မိမိသားရှိသမျှတို့တွင် ကဲ့ရဲ့ပြစ်တင်ခြင်းနှင့်လွတ်၏ဟုမိန်တော်မူ၏အငယ်36မှ39ပါရိရှဲတယောက်သည်အစာကို သုံးဆောင်တော်မူစေခြင်းငှာကိုရော့ကိုခေါ်ပင့်လျင် ထိုပါရိရှဲအိမ်သို့ကြွ၍ဇပွဲ၌လျောင်းတော်မူ၏ထိုသို့ဇပွဲ၌လျောင်းတော်မူသည်ကို ထိုမြို့၌သိုးသောမိမတယောက်သည်သိလျင် စီမွေးကြောက်ဖြူခွက်တလုံးကိုယူခဲ့၍နောက်တော်၌ခြေတော်အနီးမှရက်လျက်ငိုကြွေး၍ခြေတော်ပေါ်သို့မျက်ရည်ကျလျက်မိမိစပင်နှင့်တုပ်လေ၏ခြေတော်ကိုလည်းနမ်း၍စီမွေးနှင့်လိမ့်လျက်နေလေ၏ကိုရော့ကိုခေါ်ပင့်သောဖာဤရှဲသည်မြင်လေသောဤသူသည်ပရောဖက်မှန်လျင်ခြေတော်ကိုကင်သောဤမိမ့်မသည်အဘယ်သို့သောသူဖြစ်သည်ကိုသိလိမ့်မည်ဤမိမ့်မသည်သိုးသောသူဖြစ်၏ဟု ထင်မှတ်၏အငယ်40မှ42ယေရှုကလည်းအချင်းရှိမုံသင်အားငါပြောเสียတခုရှိသည်ဟု မိန်တော်မူလျင်အရှင်ဖျားအမိန်တော်ရှိပါဟုလျှောက်တော်ယေရှုကဥစ္စာရှင်တူ၌ကျွေးစားနှစ်ဦးရှိ၏တယောက်ကဒေနာ၏အပြား900တယောက်၌က90ကျွေးရှိ၏သူတို့သည်ကျွေးဆက်ရန်မရှိသောကြောင့်ကျွေးရှင်သည် ထိုသူနှစ်ယောက်တို့ကိုအချည်းနှီးလွှတ်၏။သို့ဖြစ်လျှင်ထိုသူနှစ်ယောက်တွင်အဘယ်သူသည်ကြွေးရှင်ကိုသာ၍ချစ်လိမ့်မည်နည်းဟု မေးတော်မူ၏။ရှိမုန်ကလည်း၊သာ၍ကျေးဇူးကိုခံရသောသူသည်သာ၍ချစ်လိမ့်မည်အကျွန်ုပ်ထင်ပါ၏ဟုလျှောက်လျှင်၊ယေရှုက၊သင်ထင်သည်အတိုင်းမှန်ပေ၏ဟု မိန့်တော်မူပြီးမှ၊ထိုမိန်းမကိုလှည့်၍ ရှိမုန်အားလည်းတင်းသည်ဤမိမကို မြင်သလောဒီအိမ်တို့ငါဝင်သောတင်းသည်ခြေဆေးရီကိုမပေဤမိမမူကားငါခြေပေါ်သို့ မျက်ရည်ကျ၍မိမိစပင်နှင့်တုပ်လေပြီတင်းသည်ငါကိုမနှမ်းသူမူကားအိမ်တို့ဝင်သောအချိန်မှဆ၍ငါခြေကိုနမ်းလျက်မဆဲဘဲနေ၏တင်းသည်ငါခေါင်းကို စီနှင့်မလိန်သူမူကားငါခြေကို စီမွေးနှင့်လိန်လေပြီထိုကြောင့် ငါဆိုသည်ကားသူသည်များစွာသောအပြစ်တို့နှင့်လွတ်သည်ဖြစ်၍အလွန်ချစ်တတ်၏အနှဲငယ်သောအပြစ်လွတ်သောသူသည်အနှဲငယ်မျှသာချစ်တတ်၏ဟုမိန်တော်မူ၏ထိုမိမအားလည်းတင်းသည်အပြစ်တို့နှင့်လွတ်လေပြီဟုမိန်တော်မူ၏စပွဲ၌လျောင်းသော သူတို့ကအပြစ်ကိုလွတ်သောဤသူကအဘယ်သူနည်းဟု အောက်မေ့ကြ၏ယေရှုသည် ထိုမိမအားတင်းယုံကြည်ခြင်းသည်တင့်ကိုကယ်တင်ပြီး ငြိမ်ဝပ်စွာသွားလော့ဟုမိန့်တော်မူ၏။